ကျုံရပါတယ်တရားကိုနာရတယ်အတ္တဝနတယဓမ္မတပရိခာယန္တိဓမ္မတတရားတော်ကိုအတ္တဝနတယမနာကြခြင်းကြောင့်ဓမ္မတလောကီလောကုတ္တရာတရားမှာပရိခာယန္တိဆိုရရကုန်၏တရားမနာရဘူးဆိုရင်လောကီအကျိုးစီးပွားလဲဆိုရုပ်တယ်လောကုတ္တရာအကျိုးစီးပွားလဲဆိုရုပ်တယ်ဒါကြောင့်မို့ရှေ့ကသူတော်ကောင်းများတရားကိုနာကြရတယ် ရှိခေကများဆိုရင်ဒီဟိုကျွန်းလုံးမှာတရားဟောတာအိန္ဒိယနိုင်ငံမှာတရားဟောတာတ냐လုံးပါညနေ6နာရီနေဟောတာမနေ့6နာရီထိတ냐လုံးတက်နိုင်ကြတယ်တပါးပြီးတပါးလှည့်ပြီးတော့ဟောပါကြတယ်ဥပမာပြမှာတော့ဒီလောက်တိဟောရရှိဘူး2နာရီတော့3နာရီအများဆုံးပါပဲတရားနာရတာအကျိုးများတယ်တဲ့ဒီနေ့စိတ်တဟထမထေအကြောင်းနည်းနည်းပြောပြမယ် နာတံစီတံသာဓုစီတံယံစီတံအဝဇယတိတံခောစီတံသာဓုစီတံယံစီတံနဝဇယတိယံစီတံအကျင်အောင်ခြင်းမြုပ်သည်အဝဇယတိတဖန်ပြန်၍ရှုံးနိုင်၏တံစီတံထိုပြန်၍ရှုံးနိုင်တဲ့အောင်ခြင်းမြုပ်သည်နာသာဓုဇိတံကောင်းသောအောင်ခြင်းမမီ ယံစိတံအကျင်အောင်ခြင်းမျိုးဒီကနာဝဇယတိအရှုံးလုံးဝမရှိတန်ခေါ်ဇိတံထိုအရှုံးလုံးဝမရှိတဲ့အောင်ခြင်းမျိုးဒီသာလင်သာတုဇိတံကောင်းသောအောင်ခြင်းမြည်လောကမှာအောင်ခြင်းနှမျိုးရှိတယ်အမျိုးမျိုးပေါ့အောင်ခြင်းဆိုတာ လောကီစီပေါ်ရေးအောင်ခြင်းလောကုတ္တရာစီပေါ်ရေးအောင်ခြင်းအမျိုးမျိုးပေါ့လောကလုပ်ငန်းတွေပေါ့ မိမိဟာရန်သူနဲ့ရှင်ပြိုင်လိုက်တဲ့အခါမှာအောင်ပွဲရသွားတယ်အဲ့ဒါလို့ရန်သူနဲ့ရှင်ပြိုင်လိုက်လို့အောင်ပွဲရတဲ့ဒီအောင်ခြင်းဟာနောက်တစ်ခါရန်သူနဲ့ပြန်တိုက်လိုက်တဲ့အခါမှာကိုကတစ်ခါပြန်ရှုံးသွားတယ်အဲ့ဒါလို့အရှုံးတစ်ခါနိုင်တစ်လက်ဒီလိုဖြစ်တဲ့အောင်ခြင်းမျိုးဟာကောင်းသောအောင်ခြင်းလို့မဆိုနိုင်ဘူးတဲ့ ရန်သူနဲ့ရှင်ပြိုင်လိုက်တဲ့အခါမှာဘယ်အချိန်ခါမှာပဲရှင်ပြိုင်ရှင်ပြိုင်စစ်ပွဲပေါင်းဘလောက်ပဲရှင်ပြိုင်ရှင်ပြိုင်ရှင်ပြိုင်တိုင်းမှာမိမိက အမြဲတမ်းအသာစီးရပြီးတော့အောင်တယ်အရှုံးဆိုတာလုံးဝမရှိဘူးတဲ့အဲဒါလို့အရှုံးလုံးဝမရှိဘဲနဲ့အမြဲတမ်းအောင်တဲ့အောင်ခြင်းမျိုးတွေသာလဲကောင်းသောအောင်ခြင်းလို့ခေါ်တယ်သူတော်ကောင်းပညာရှင်များချီးမွမ်းသောအောင်ခြင်းလို့ခေါ်တယ်အောင်ခြင်းနှမျိုးပေါ့ ခဏတရားနာနေရတဲ့ပုဂ္ဂိုလ်များမိမိရဲ့ကိစ္စဝိစ္စဖြစ်ပေါ်လာပြဿနာတွေကိုဖြေရှင်းရတဲ့အခါမှာတို့အောင်ခြင်းနှမျိုးရှိတဲ့နေ့ကဘယ်လိုအောင်ခြင်းနေအောင်ကြသလဲကိုမိသားစုကိုရရွာကိုနိုင်ငံပေါ့မျိုးမျိုးပေါ့လုပ်ငန်းတွေမှာစစ်တိုက်တဲ့လုပ်ငန်းတွေတူတူပေါ့အဲ့ဒါတော့တစ်ဖက်နဲ့တစ်ဖက်သဘောချင်းမမျှလို့သဘောကွဲလို့ပြဿနာကိုဖြေရှင်းကြတဲ့အခါမှာမိမိဖြေရှင်းလို့ ဘယ်နှစ်ကြည်အောင်မြင်တယ်လဲအမြဲတမ်းအောင်မြင်သလားယံခါယံခါသာလင်အောင်မြင်သလားဒါလေးစဉ်းစားစရာဟုတ်မြတ်စွာဘုရားသာဝတိပိဇေတုံအကြောင်းတော်မှာတရင်သုံးတော်မူတဲ့အခါမှာသာဝတိပိမှာအမျိုးကောင်းသားတူရှိတယ်အမျိုးကောင်းသားကလယ်သမားအဲ့မျိုးကောင်းသားဟာသူ့လယ်တော်ထက် သွားပြီးတော့လယ်လုံနေတယ်လယ်လုံနေရင်းနဲ့ခက်တန်းနားတဲ့အခါမှာ နွားတွေကိုလှော့လိုက်တော့နွားတွေကနိစာယတော်နဲ့သွားပြီးတော့အစာရှာစားသွားတော့ဟိုနေရာဒီနေရာမှာပြန်ပြီးတော့နွားလိုက်စားတဲ့ခါမှာနွားကရှာလို့မတွေ့ပင်ပန်းပြီးတော့နောက်နွားကိုလိုက်စားတဲ့ခါမှာတောတက်တဲ့နေရာမှာနွားတွေကိုတွေ့တွေ့တော့နွားတွေကိုဖမ်းလာပြီးတော့လေတော့ထဲလှော့လိုက်နေမွန်းအလွန်တက်နေတဲ့အတွက်ကြောင့်မို့တမနဲ့လုံးဘာမှမဆက်ရပဲနဲ့အလုံးလုံးနေတဲ့ဒီလေသမားဘိုက်အလွန်ဆာတာနဲ့ပဲ နွားတွေကိုလေတော့ထက်လှော့လိုက်ပြီးတော့သူ့လေတော့ထက်ဖြတ်သွားတဲ့လမ်းမှာဇီတုံကျောင်းတော်နဲ့လည်းနီးတဲ့တကြံမို့ဇီတုံကျောင်းထဲဝင်သွားတယ်ထမင်းဟင်းများရမလားလို့ရဟန်းတော်သံဃာတော်များဆုံးဖုံးပေးပြီးလို့ကျွင့်ကြံတဲ့ဆုံးဟင်းများကိုဒီနေရာမှာခွဲတွေဘာတွေနဲ့စုပုံပြီးတော့ထားတရောင်စားတွေဘာတွေလာရင်ကျွေးဖို့မွေးဖို့ဆိုပြီးတော့အဲဆွန်တွေတိမ့်ဆက်ထားတော့အဲ့ဒီလက်သမားမျိုးကောင်းသားလည်းပဲဇေတံအကြောင်းတော်ထဲသွားတော့ယဟန်တန်ကောင်တော်မြတ်တွေ့တဲ့ကောင်မှာအရှင်ဖျားတပည့်တော် စားစရာတောက်စရာများရမယ်ဆိုရင်အလိုရှိပါတယ်ဗျာရှင်ဖျားများဆွမ်းကြံဟင်းကြံများရှိပါသေးသလားဆိုတော့ယဟန်တော်များကခေါ်ပြီးတော့ဟောဟောရမှာတော့ပြင်းထမင်းတွေဟင်းတွေဒီမှာရှိပါတယ်တကအလိုရှိတာလိုရှိသလောက်စားသုံးနိုင်တယ်ဆိုတော့အဲ့ဒီလက်သမားကအလီမာသူလိုသလောက်ဟင်းတွေထမင်းတွေယူပြီးတော့စားစားပြီးတော့သူစဉ်းစားတယ်ဩငါတို့ကနေ့စဉ်နေ့တိုင်း အရာတီထောင်လူပုံမှာလုပ်ငန်းတွေကိုလုပ်နေရတာပဲနေ့စဉ်နဲ့အမျှစောင့်နေရင်ရုံကန်ဖလှုပ်ရှားပြီးလုပ်နေရရတော့လည်းပဲဒီလောက်ငုံမြင့်တဲ့အစာအစာကိုတို့တစ်ခါမှမစားရဘူးခုယဟန်တော်များစားပြီးလို့ဖုံးပွေးပြီးတော့ကျင်းကျင်းကြံနေတဲ့ဆောင်းရင်းတွေဟင်းတွေကဆောင်းတွေဟင်းတွေကအင်မတန်မှငုံမြင့်တဲ့စားစရာတွေပဲသူ့ဘဝကိုသူနှိုက်ရှင်ကြည့်တာ ဒီလောက်မွန်မြတ်တဲ့စားစရာမျိုးကိုသူတစ်ခါမှမစားရဘူးတဲ့ယဟန်သံဃာတော်များကမွန်မြတ်တဲ့စားစရာတွေကိုစားဖုံးပြီးနေရရတယ်ချမ်းသာတယ်ဘဝနှစ်ခုရှင်တွဲပြီးတော့ကြည်တယ်အဲ့ဒါလို့သူသမင်းတွေဟင်းတွေစားပြီးတာနဲ့ယဟန်သံဃာတော်ဖုံးညော်ပြီးတော့သူ့လက်တော်ထက်ပြန်သွားလက်လုတ်စဉ်းစားပြီးတာနဲ့သူကဒီလိုဆိုရှင်းတော့ပြပြင်းပြင်းပန်းပန်းလှုပ်ပြီးတော့နေရတာတဲ့သာသနာ့ဗုဒ္ဓယဟန်ဖြစ်ခံယူရင်ကောင်းမယ်ဆိုပြီးတော့ယဟန်သံဃာတော်ထံလာလျှောက်ထား တပိတော့ယဟန်အဖြစ်ခံလူပါကြောင်းလျှောက်ထားတော့ယဟန်တော်ကသူ့ကိုယဟန်ခံပေးလိုက်တယ်လင်းကားရဲ့ကြာတော့အိမ်မှာကြံရင်တဲ့သားဒီမရတွေကိုပြန်တရိယလူတစ်ခါပြန်ထွက်သွားလူရဲ့လုံငန်းတောင်းတွေပြန်ပြီးတော့လှုပ်အလုံးလုံးကြီးနဲ့ပင်ပန်းဆင်းလာခါကြတော့ယဟန်ပေါ်ပြန်တောင်းတာတခါကြောင်းတစ်ခါပြန်လာယဟန်တွေယဟန်တွေပြန်လှုပ်ပစ်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက် စိတ်မတည်ငြိမ်တဲ့ပုဂ္ဂိုလ်ဖြစ်လို့ယဟန်တော်မြတ်သူကိုစိတ်တဟထနာမပေးလိုက်တယ်စိတ်မတည်ငြိမ်ဘူးဒီပဲရစိတ်မတည်ငြိမ်ဘူးဒီပဲရတယ်စိတ်တဟထလို့သူနာမပေးထားတယ်အဲ့ဒါလူသာသနာဘာတန်းဝင်လိုက်လူထွက်လိုက်နဲ့သူဟာခုနှစ်ကြည်မြောက်ဖြစ်သွားတယ်စဉ်းစားကြည့်သူကမအောင်မြင်နိုင်ပဲဖြစ်နေတာခုနှစ်ကြည်မြောက်ဖြစ်သွားတယ်ယဟန်ဝင်လိုက်ယဟန်လှုပ်လိုက်လူထွက်လိုက်သားများနဲ့အတူသွားနေခုနှစ်ကြည်မြောက်တနေ့မှာ လဲတော်ထက်ကနေပြီးတော့လဲလို့ပြီးတော့အိမ်ကိုပြန်လာတော့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကကိုယ်ဝင်တွေဘာတွေနဲ့ဖြစ်ပြီးတော့အိပ်ပျော်နေတဲ့ခါမှလည်းပဲမတတ်မရှင်းပဲနဲ့အိပ်ပျော်နေတာကိုသွားတွေ့တဲ့ခါကျတော့တန်ဝေကတွေဖြစ်ပြီးတော့ခုနှစ်ကြည်မြောက်ယဟန်တော်မြတ်ထံယဟန်ခံဖို့ရအတွက်လာလျှောက်ယဟန်တော်မြတ်သူ့ငေါငန်းပြောဆိုတယ်မင်းဟာတကြင်မဟုတ်နှစ်ကြင်မဟုတ် ခဏခဏလူတွေခဏခဏယဟန်ခံတယ်တို့မလုပ်ပေးနိုင်ဘူးဒီတစ်ခါနောက်ဆုံးပါဗျာဒီပြီတော့ကြည့်မြတ်တော်မူပါဆိုတာနဲ့ယဟန်တော်များသူ့ကြည့်မြတ်လိုက်တယ်သူအိမ်ကနေပြီးတော့ယဟန်ခံဖို့လာတဲ့အချိန်မှာသူဘယ်တရားတွေကိုနှလုံးသွင်းဆင်ခြင်လာတယ်ဆိုတော့ယဟန်ခဏခဏယဟန်လို့တော့ကမ္မထာတရားတွေခဏခဏအထုတ်နေရတာကိုအနိစ္စဒုက္ခတရားကိုသူဆင်ခြင်လာတယ်အရင်တစ်ပတ်ကဘုန်းကြီးဟောသွားတဲ့တရားတွေကို ပရိသတ်တွေတတိရပါလိမ့်မယ်အနိစ္စအဒုက္ခအနတ္တဆိုတဲ့တရားသုံးမျိုးထင်ဖို့နေရာမှာဘယ်တရားအရေးအကြီးဆုံးလဲဘုန်းတော်ပြသလွတ်ရတာပဲနော်ဒုက္ခနော်ဒုက္ခတရားကိုသာအပြည့်အဝသိမယ်ဆိုရင်ဒီဘဝဒီခန္ဓာရဲ့ဒုက္ခကြီးဒီကိလေသာရဲ့နှိမ့်သက်ဟိမ့်မှုခံရတဲ့ဒီဒုက္ခ ဒီဒုက္ခကိုသာအပြည့်အဝသိသွားမယ်ဆိုရင်လေအတန်တရားထက်ကလောတာကြာပြီလို့ပြတတ် အနိစ္စနဲ့အနတ္တတရားကိုတော့အပြည့်အဝသိတယ်သောတာပန်လည်းအပြည့်အဝသိတယ်သက္ကရကံလည်းအပြည့်အဝသိတယ်အနာကံလည်းအပြည့်အဝသိတယ်ဒုက္ခကိုကြာတော့အပြည့်အဝမသိသိသေးသလောက်ပဲသိတယ်အနိစ္စဆိုတာလည်းသိသေးသလောက်ပဲသိတယ်ဒုက္ခဆိုတာဒုက္ခကိုသိသေးသလောက်တော့သူသိတယ်အနိစ္စနဲ့အနတ္တကိုတော့သောတာပန်လည်း ပြည့်စုံသိတယ်သက္ကရာကလည်းအပြည့်စုံသိတယ်အနာကလည်းအပြည့်စုံသိတယ်ဒုက္ခကိုအပြည့်စုံမသိသိစရာကြီးကြံတယ်ဒါကြောင့်ဘဝကြံတာဒုက္ခကိုသာအကျွင့်ကြံမရှိအကုန်လုံးတပြိုင်နဲ့ပြီးသွားမယ်ဆိုရင်ဘဝချုပ်ရနိဗ္ဗာန်ကိုအားလုံးသွားရမှာပဲဒီကနေ့တရားနာနေကြပုဂ္ဂိုလ်များလည်းပဲဒီဘဝဒုက္ခစောင့်နေရှားဖွယ်ဒုက္ခအခန္ဓာဝန်ဒုက္ခတွေ့ရမွေးတဲ့ဒုက္ခအလင်းသားရဲ့ဒုက္ခဒီဒုက္ခကိုသာဒုက္ခအစစ်ပဲလို့တကယ်ပြီးမယ်ဆိုရင်ဒီကနေ့တရားနာပိသားတွေ တရားရပြီးတော့နိဗ္ဗာန်ဝင်ကုန်ပြီဒီနေ့အပြည့်ယဟန္တာဖြစ်ပြီးတော့ခုသာသနာတော်မှာရှိနေပြီခုလိုပေးသမ်းများဒုက္ခကိုအပြည့်ဝမသိဒုက္ခဖြစ်တဲ့အခိုက်အခါလောက်သာလဲဆင်းရဲလိုက်တာလို့ညှိညှိတွားရတယ်ဆေးရုံမှာရှိတဲ့လူမမိုက်သွားကြည့်ဆင်းရဲလိုက်တာဒီယောဂဆင်းရဲလိုက်တာညှိတွားနေရတယ်ဒီဒီလိုဒုက္ခမျိုးမလို့ကျင်တော့ပါဘူးဟောယောဂဝေဒနာသက်သာပြန်ကောင်းသွားတော့ဒီယောဂဒီဘက်မှာ မှားရတဲ့ဒုက္ခတရားတွေမရှိတော့ဘူးပျော်ငွေ့ပြီးတော့သူ့လုပ်ငန်းအတိုင်းပဲလုပ်ပြီးတော့နေကြထိုင်ကြတာပါပဲရင်ကဘုန်းကြီးတခါဟောဘူးတာမှတ်မိမှာပေါ့အမျိုးသမီးတဦးကိုဝန်ကလေးမွေးခါနီးကြတော့ပင်ပလိုက်တာတော်ပါပြီဒီလိုကိုဝန်ဒုက္ခမျိုးကတော့တော်ပါပြီပြောတယ်တော်ပါပြီဆိုတော့နောက်ကလေးမွေးလာတော့တော်ပါပြီတော်ပါပြီလို့မိခင်ဖြစ်တဲ့မြို့သမီးက ကိုဝန်ကမ္မဇလှေလှုပ်ရှားလှုပ်ရှားတဲ့အခါမှာတော်ပါပြီတော်ပါပြီဒီလိုអော်ပြီးတော့ခလေးမွေးလာလို့မွေးလာတဲ့ခလေးလေးကို မြူသမီးလေးကိုမတ်တော်ပြီလို့ပြင်လိုက်တယ်မတ်တော်ပြီနောက်တစ်ခါလဲပဲဒီလိုပဲခလေးပြန်မွေးလာပြန်ပြီလေကိုဝန်စားပြီဒီတစ်ခါတော့တန်ပါပြီတန်ပါပြီခလေးမွေးလာတော့မတ်တန်ပြီလို့ဒီလိုပြလိုက်တယ်ဒီလိုနဲ့ပဲတော်ပြီတန်ပြီတော်ပြီတိုင်ပြီခလေးမွေးလာခလေးတထားစင်ကျော်သွားတယ် ဒုက္ခဖြစ်နေတဲ့အခိုက်မှာတော့တော်ပြီတန်ပြီပဲဒုက္ခငြိမ်သွားပြီဆိုရင်တော့ဖြစ်ဒုက္ခကိုတတိမယဒါရအနိစ္စနဲ့အနတ္တတရားနှစ်ပါးဟာသောတံပန်လည်းပြည့်စုံသီးတယ်သကရကံလည်းပြည့်စုံသလောက်သီးတယ်အနာကံလည်းပြည့်စုံသလောက်သီးတယ်ဒုက္ခကိုကြတော့အပြည့်ပြည့်စုံစုံမသိဘူးဒါကြောင့်ဘဝတန်တရားကြီးကကျင်းလဲပြီးတော့ရှည်လဲရပြီးတော့နေရတာဘုလိုပြည်သက်ခုတရားနိုင်စဉ်းစားကြည့်ပေါ့တော်ပြီတန်ပြီဆိုတာဟုတ်သလားမဟုတ်ဘူးလားလို့စဉ်းစားရင်တော့ တော့သဘောပေါ်လာပါလိမ့်မယ်။ဒါကြောင့်စိတ်တန်တကိုတော်ဟာလည်းပဲခုနှစ်ကြိမ်မြောက်သာဝေကားတွေကြည်ကြဖြစ်ပြီးတော့အိမ်ကနေပြီးတော့ကြောင်းကိုလာတဲ့အခါမှာအနိစ္စဒုက္ခအနိစ္စဒုက္ခဆင်ခြင်ပြီးတော့လာတာအရင်ကလည်းကမ္မထံတရားနှလုံးသွင်းမြဲတရားသူမှရှိတဲ့အတွက်ကြောင့်မို့လမ်းကြားတနေရာမှာပဲလင်းဇင်းကြံသွားရင်းနဲ့ကြောင်းကိုလာရင်ခရီးကြမှာတတ္တပတိမဉ္ဇဉ်ဖွင့်ရနေပါ့မြတ်မှောက်ပြုသွားတယ် ကွက်ကွက်ကွင်းကွင်းအနိစ္စဒုက္ခသဘောကိုသူထင်မြင်ပြီးတော့လာရင်နဲ့တယောက်နှလုံးသွင်းပြီးလာရင်နဲ့လမ်းကြားမှာတတ်တာပံဖြစ်သွားရှာတယ်။ဒါကြောင့်ဘုန်းတို့ပြည်သားများအိမ်မှာလုံရင်ကိုင်းရင်ဈေးရောက်ရင်ထမင်းခဲရင်စာသင်ရင်သွားရင်လာရင်လှုပ်ရှားရင်နဲ့တတိပဋ္ဌာန်တရားတစ်ခုကိုခိုင်ခိုင်မြဲမြဲရှုမှတ်နေမယ်ဆိုရင်အကျိုးအလွန်တရားများတယ်။ရှေ့ကသူတော်ကောင်းများခုသွားရင်နဲ့ပတ္တပတိမင်္ဂဘုန်းကြီးရသွားတော့ကြည့် အဲ့ဒါလေးကိုကြည့်နှလုံးသွင်းဒါလေးအတူယူရတယ်မိမိစိတ်ကလေးကိုပြုပြင်ဖို့ငါတရားအထုံးမဲ့အထုံးမဲ့နဲ့ပဲအသက်ကကြည်ကြည်လာတယ်ဟိုရိတ်သားသွားလိုက်တပတ်ဆယ်ရက်နေပြန်လာလိုက်ဒီရိတ်သားသွားလိုက်တပတ်ဆယ်ရက်နေပြန်လာလိုက်ဗမာပြည်တပြည်လုံးရိတ်သားတွေကုန်ပြီးအနိစ္စရသဘောကိုလည်းမပိုင်သေးဒုက္ခရသဘောကိုလည်းမပိုင်သေးအနတ္တရသဘောကိုလည်းမပိုင်သေးရိတ်သားတွေကုန်ရန်ကုန်ယူရိတ်သားတွေကုန်ပြီး ရန်ကုန်မြို့ရိပ်သာတွေကုန်းလို့နယ်ရိပ်သာတွေသွားပြီးတော့တရားကြီးအထောက်ကြဘယ်ရိပ်သာကောင်းတယ်ဟဲ့သွားပြီဘယ်ရိပ်သာအကိုတော်ကတရားဟောကောင်းတယ်လဲသွားပြီသွားလိုက်ကြတာရိပ်သာတွေကကုန်းသွားတယ်ပိုင်နိုင်တဲ့ထူးခြားသောတမာတိညာတရားတွေကမိမိမှမဖြစ်သေးမရသေးဒီလိုအခြေအနေမျိုးနဲ့ဘဝအဆုံးခန်းပြီးတော့သွားလိမ့်မယ်ဆိုရင်အမြတ်မရပဲနဲ့အရင်ရှုံးပြီးတော့သွားလိမ့်မယ်သာသနာတော်ကြီးညိုတဲ့တရားတရားကြောင့် ဒုတိယဘဝမှာအပယ်လေးပါးကလော့ပြီးတော့လူဘဝနန်းဘဝမှာသွားပြီးတော့ဖြစ်နိုင်ညာတော့လည်းပဲတတိယဘဝမှာကြတော့အပယ်လေးဘုံကိုမရောက်နိုင်ဘူးလို့မဆိုနိုင်ဘူးစိတ်မချရသေးဘူးဘုန်းကြီးတို့ပိသများဒါကြောင့်မို့ရိတ်သားတွေကကုန်ပြီးတော့တရားမရပဲနေတတ်တယ်နတ္တရှိယောဂနဲ့တူးနေတတ်တယ်အဲစိတ်တအတတကအိမ်ကနေပြီးတော့ပြန်လာပြီးတော့ကံကြမ်းမှာအနိစ္စဒုက္ခအနိစ္စဒုက္ခအနိစ္စထင်ရင်အနတ္တလည်းပဲပုံလင်ပြီမဟုတ်လားဟိုတလောကလေ မေဂိယမထေရကိုမြတ်စွာဘုရားဟောတော်မူတဲ့တရားကိုဟောပြီးပြီမလားအနိစ္စသင်္ကြီးနောမေဂိယအနတ္တတင်ညာတန်ထာတိအနိစ္စသဘောပိုင်အနတ္တတင်ညာတရားလည်းပဲအလိုလို့ထင်ပေါ်သွားတယ်လို့ဘုန်းကြီးဟောခဲ့ပြီးပြီတရားနာပိသားတွေကမေ့မေ့သွားတယ်ဒုက္ခခဲရင်ပုံဘုန်းကြီးအရင်ပါဟောပြီးပြီတရားနာပိသားကမေ့သွားတယ်ဒါကြောင့်အနိစ္စဒုက္ခတရားကုန် ပိုင်အောင်ဆင်ခြင်နှလုံးသွင်းလာတော့ခန္ဓာကိုယ်ထဲမှာပေါ်နေတဲ့ယုံနာတရားတွေအဲ့ဒါမဲ့ဖြေးလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ဖြေးလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ညံ့နေဖြစ်ပေါ်လာပြီးတော့လမ်းကြားတဲ့နေရာမှာပဲသတ္တပံဖြစ်သွားရှာတယ်။ကြောက်ကိုရောက်တော့ရဟဖြစ်တောင်းပံတန်ဃာတော်မြတ်ကငေါငန့်မြတ်ကြေပေါင်းများပြီတခါလူထွက်လိုက်တခါယဟန်ခါလိုက်တို့မှခံမခံပေးနိုင်ဘူး။ရဟတော်မြတ်ကသူ့တားနေတော့အရှင်ဘုရားဒီတခါနောက်ဆုံးပါသိခံပြီးတော့ယဟန်ခံပေးတော်မူပါ။ယဟန်ခံပေးလိုက်တယ် ယဟန်ပြုခံယူပြီးတဲ့နောက်မကြာမီကာလအတွင်းမှာဘင်းလင်ပရိသန်ပိတပတ္တယဟန်တာဖြစ်တော်မူတယ်။ပါရမီကတော့ရှိသွားရှိတာနော်ကိလေသာအစွမ်းတာတိကျဉာဏ်ကမမှီနိုင်ရွယ်ဖြစ်နေလို့ဒီလိုကြာနေတာ။ပါရမီကရှိရတဲ့ဘုရားတော်ပိသန်မှာလည်းပါရမီကရှိနေတယ်ဉာဏ်ကမမီသေးလို့ဉာဏ်မီအောင်တရားကအမထုံနိုင်ပဲဖြစ်နေလို့သာတရားကမရပဲနေတာ။ဉာဏ်မီသွားပြီဆိုရင်တရားရသွားတာပါပဲ။ပါရမီကလူတိုင်းလူတိုင်းမှာရှိသားအစဉ်သက်ရှိသား မိခကြီးကရဲနေတယ်ဒါပေမဲ့ပြာကဖုံးထားတော့မပေါ်လွင်မဲ့ဖြစ်နေတယ်ပဋိသင်္ပိတပတ္တယဟန္တာဆိုတာရှေ့ဘဝကပရိယတ္တိတရားကိုပိဋကစာပေကိုသင်ကြားထားတဲ့ပါရမီကုသိုလ်ပါလို့ယဟန္တာဖြစ်တဲ့တပြိုင်တည်းပိဋကသုံးပုံအလိုလိုရသွားတယ်ဒါပညာသဝတ္တိကကံလို့ခေါ်တယ်ရှေ့ကပညာကိုဖြစ်စေတတ်သောပရိယတ္တိတွေတရားတွေကိုကိုယ်တိုင်သင်လာတယ်ကိုယ်တိုင်ချပုတ်လာတယ်ပฏิပတ်တိတရားတွေကိုယ်တိုင်အထော်တယ်ကိုယ်တိုင်နှီးပြတယ်ဟောပြောတယ်အဲ့ဒါလို့ နိဗ္ဗာန်လမ်းကိုညွှန်ကြားတဲ့ပရိယတိပฏิပတ်တိတရားတွေကိုရင်ကိုကြအထုလာလို့သူတစ်ပါးကိုလည်းပဲသင်ကြားပေးလာတဲ့ပါရမီကုသိုလ်ကုမှပါတော့ယဟန္တာဖြစ်တဲ့အခါမှာပိဋကသုံးပုံအလိုလိုရသွားတယ်ဒါကိုပဋိသင်္ပိတပတ္တယဟန္တာလို့ခေါ်တယ်အဲ့တော့သူကိုယ်သူလည်းသိသွားပြီဖះလည်းသိသွားပြီဩစိတ္တဟထယဟန္တာဖြစ်ပြီလို့သူလည်းသိသွားပြီအဲ့တော့အနိနေတဲ့ ရှင်ငယ်ယဟန်ငယ်များကသူ့ကိုလည်းပဲသိနေကြတာကိုအကျဉ်းချင်းဖန်ဖန်လူထွက်လိုက်ယဟန်ခံလိုက်ဖြစ်နေတော့ကိုရကြီးဘယ်နဲ့တော့နောက်တစ်ခါလူထွက်အောင်မလားမေးကြတာထွက်ဖြစ်မှာမဟုတ်တော့ပါဘူးခင်ဗျာအရင်ကတော့ပြင်ပြီးတော့လူထွက်နိုင်တဲ့စိတ်ကဒီတော့မှရှိနေတော့လူထွက်ဖြစ်တာပေါ့ခင်ဗျာအခုတော့ပြင်ဒီလိုစိတ်တွေတပြီးတော့မမွေးတော့ပါဘူးသူပြောလိုက်အဲ့တော့ဒီအဓိပ္ပာယ်ကအလွန်လိမ့်နေတဲ့အဓိပ္ပာယ် လူထွက်ရှေ့ရတော့ဖြစ်လူထွက်ခြင်းတဲ့စိတ်ကကာမဂုဏ်တရားကတပည့်တော်ကိုနှစ်ဆက်ညှင်းပန်းနေတဲ့အတွက်ကြောင့်တပည့်တော်ကလူထွက်ဖြစ်တာပါအခုချိန်မှာတော့ဖြစ်တပည့်တော်ကိုကာမဂုဏ်တရားတွေကတပည့်တော်မနှိမ့်ဆက်နိုင်တော့ပါဘူးခရားတပည့်တော်လူထွက်ဖြစ်မှာဟုတ်တော့ပါဘူးဒီလိုပြောတဲ့စကားအရဟတမေဖို့နဲ့ဆက်ဆက်တဲ့ကိလေသာကုန်ခန်းတဲ့စကားပရိယေဖြစ်တဲ့အတွက်ကြောင့်မောအကူတော်ကြီးဟာမပြောတဲ့စကားကိုပြောတာပဲကိုတော်ဒီစကားကိုမပြောထိုက်ဘူးဆိုပြီးတော့ အဲ့ဒီစိတ္တထယဟန္တာကြီးကိုသူကယဟန္တာမှမသိဘူးမြတ်စွာဘုရားရှင်တန်ခေါ်သွားပြီးတော့မြတ်စွာဘုရားဒီကိုရောကြီးစိတ္တထကိုရောကြီးကလူထွက်လိုက်ယဟန်ခံလဲလူထွက်လိုက်ယဟန်ခံခုနှစ်ကြိမ်ရှိပြီဗျာအခုသူ့ကိုမေ့တဲ့ခါကျတော့သူ့တန်တာမှာလူထွက်လို့တဲ့စိတ်သူ့မှာမရှိတဲ့အကြောင်းအရာတဖို့နဲ့ဆက်ဆံစကားသူပြောပါတယ်ဗျာမဟုတ်တဲ့တရားကိုသူပြောပါတယ်စေတယဟန်တို့စိတ်တဟထပြောတဲ့စကားအမှန်ကိုပြောတာပါပဲစိတ်တဟထပဋိသင်္ပိတပတ္တယဟန္တာဖြစ်သွားပြီ ကိလေသာကုန်ခန်းပြီးလူထွက်လွယ်စေသူ့မှာမရှိတော့ဘူးမရှိတဲ့ဟာကိုမရှိတဲ့အကြောင်းသူအမှန်တိုင်းပြောတာပါပဲဒါမှသာဝတိဇေဝတုံကျောင်းမှာရှိတဲ့ရှင်ဟန်မြတ်ကသူ့ကိုပြီးသွားတယ်ယဟန္တာဆိုတာသိဖို့လွယ်သလားခက်သလားဘုလို့ပြီးသားဟောဒါနော်ဒါကြည့်အတူနေတဲ့ပုဂ္ဂိုလ်ပဲမဟုတ်လားအတူနေပုဂ္ဂိုလ်နော်ဒါယဟန္တာဖြစ်တာဘယ်သူမှမသိဘူးဒါဒီထားရတယ် ယဟန္တာကိုပင်လင်သိဖို့ခိုင်းတယ်ဆိုရင်တော့ဓဗံကိုသိဖို့ကလည်းအမတန်ဝေးတယ်သကရံကိုသိဖို့ဆိုတာကလည်းအမတန်ဝေးတယ်ကိလေသာနဲ့ရောနှုတ်ပြီးတော့နေထိုင်တဲ့သာနဲ့မရနဲ့ကိလေသာတွေနဲ့ရောနှုတ်ပြီးတော့နေထိုင်တဲ့သောတာပန်သကရံကိုသိဖို့ဆိုတာကတော့ပဲအလွန်ဝေးပါသေးတယ်ကိလေသာကာမကိုကွာနေတဲ့အနာဂံကိုသိဖို့ဆိုတာလဲခက်တယ်ယဟန္တာတောင်မှပဲသိဖို့ခက်ရင်သေးတယ်ဆိုလို့ရှိရင်သောတာပန်သကရံဆိုရှင်ပြောဖို့မလိုတော့ဘူးမိမိကိုယ်တိုင်ကိုယ်ကြဒီတရားတွေကိုနှလုံးသွင်းလို့ အစင်းမြင့်တဲ့တရားကိုနှလုံးသွင်းလို့ကိုယ်တိုင်ကိုယ်ရရပြီးတဲ့ခါကျတော့မှအကက်ခံပြီးတော့မှန်းဆလို့ရတယ်ဒီတရားတွေသိခက်တဲ့တရားတွေသိနှုညံ့တဲ့တရားတွေဒီတော့စိတ်တန်အတ္တမထေရဟန္တာဖြစ်သွားပြီရဟန္တာပြည့်ပြီဆိုတော့ तू လူထွက်ပါအောင်မလား तू အောင်သွားရင်မဟုတ်လားအောင် तू အောင်ခြင်းဟာအရှုံးရှိသောအောင်ခြင်းမျိုးလားအရှုံးလုံးဝမရှိတဲ့အောင်ခြင်းမျိုးလားဩအရှုံးလုံးဝမရှိတဲ့အောင်ခြင်းမျိုးဖိကိုပိသဒီလိုအောင်ခြင်းမျိုးလူတဲ့ နာတံစီတံဓာတုစီတံယံစီတံအဝစီယတိတံခောစီတံဓာတုစီတံယံစီတံနဝစီယတိယံစီတံအကျင်အောင်ကြီးမြုပ်သည်အဝစီယတိပြန်၍ရှုံနိုင်သည်တံခောစီတံတို့အရှုံးရှိတဲ့အောင်ကြီးမြုပ်သည်နသာဓုစီတံကောင်းသောအောင်ခြင်းမမီဝါအပိုင်အောင်ခြင်းမမီယံစီတံအကျင်အောင်ခြင်းမြုပ်သည်ကနာဝစီယတိအရှုံးလုံးဝမရှိ တန်ခေါ်ဇီတန်ထုံအရှုံလုံးဝမရှိတဲ့အောင်ကျင်မြို့တိသာလင်သာဓုဇီတန်ကောင်းသောအောင်ကျင်မိပါပြီအရှုံမရှိတဲ့အောင်ကျင်မြို့မှာကောင်းသောအောင်ကျင်လို့ခေါ်တယ်ဘုန်းတော်ပြည်သားများရှုံတာဘယ်လောက်ကြည်ရှိပြီလဲအကျင်ကျင်ဖြစ်ပြီတရားထိုင်မဲ့ဟဲ့တရားထိုင်မဲ့ဟဲ့လှူမဲ့ဟဲ့လှူမဲ့ဟဲ့လှူမဲ့ဟဲ့လှူမဲ့ဟဲ့နဲ့မလှူဖြစ်ဘူးမလှူဖြစ်ဘူး ထုပ်ကလေးကိုတင်ပြင်းပြင်းထုတ်ရှင်ကသေလို့သွားကြံတဲ့သူတွေဝေလို့စားဟောကိုစူးစိထားတယ်ပြစ္ဆုတ်ယတနာတွေကိုမှရှိတယ်ယတနာတွေရှိတယ်ထုတ်ထိုက်တာတက်တာထဲမှာသွားတွေအလုံးပိတ်ပြီးထိုက်တာမိကတက်တာထဲမှာပိတ်ထားတယ်ငါလှူမဟဲ့ငါအိုလာပြီယောဂဝေဒနာတွေလည်းငါမှာကျွန်းလာပြီဟောယောဂဝေဒနာကောင်းသားမြတ်လှူမှသတိမေ့သွားပြန်ရော့ နာမကြတခါဖြစ်လာပြန်ရောလှူရှင်တဲ့စိတ်ဖြစ်ပေါ်လာရောယောဂဝိဒနာသက်သာသွားပြန်ရောလှူရှင်တဲ့စိတ်ကမေးသွားပြန်ရောထုတ်ကလေးကိုတပြပြမကြမကြဖွက်ဖွက်ပြီးတော့ကြည်တယ်တက်တာထက်ကထုတ်တဲ့ထုတ်ကလေးကိုမကြမကြထုတ်ဖွက်ကြည်တယ်ဟောငါမှာဘာပစ္စည်းကစေးကဘလောက်ရှိတယ်ရွှေကဘလောက်ရှိတယ်ဘာမှငွေကဘလောက်ရှိတယ်နေ့စဉ်နဲ့မျှတတိယနေတယ်ထုတ်ကလေးကိုတပြင်းပြင်းထုတ်ရှင်ကသေလုတ်သွားကြံတဲ့သူတွေဝေလုတ်စားထုတ်ကလေးကိုတပြင်းပြင်း ထိုရှင်ကအာလကဘာကမှလည်းပါမသွားကြံတဲ့သူတွေဝေလို့စာဒီလိုပြင်းပြင်းနဲ့ပဲသူဘာရင်သွားလဲသိသွားပြီသူ့မှာဘာပါသွားတယ်လဲဘာမှပါမသွားဘူးကြံတဲ့လူတွေကတော့ဖြင့်ဝေလို့စားလိုက်ပြီကိုစုထောင်းတာကိုမှဘာအကျိုးရှိတယ်လဲမရှိဘူးတဲ့ဒါကိုဆိုးတဲ့တခါတခါသရတရားဖြစ်လာတော့လှူမယ်ဟဲ့တမ်းမဟဲ့ဒီလိုစိတ်မပေါက်လာဘူးလား နောက်ပြန်လှည့်ကြည့်လိုက်တယ်ဟာသားကိုလှည့်ကြည့်လိုက်သမီးကိုလှည့်ကြည့်လိုက်ဟောလှည့်ကြည့်လိုက်လူမဖြစ်ပြန်ဘူးယောဂဝေဒနာတွေဖြစ်လာဟငါလှူမဟဲ့တမ်းမဟဲ့ဖြစ်ပြန်ရော့ယောဂဝေဒနာကောင်းသားပြန်ရော့မလှူဖြစ်ပြန်ယူဒါလေးတွေကလောက်ကမှဒါမထင်ရှားပြီဘူးလားဟုတ်တယ်ပိသတခါတခါဒီလားဒီလိုစိတ်ပွဲမျိုးတခါတခါမတိုက်ရပြီဘူးလားလို့တိုက်ရတယ်မလားဟောဒီစိတ်ပွဲကြီးကလည်းတခါတခါတိုက်လိုက်နိုင်လိုက်တိုက်လိုက်နိုင်လိုက်နဲ့ မနိုင်တာနဲ့နိုင်တာဘု து ကပုံများပါလေမနိုင်တာကပုံများတယ်နော်ဥပုံနဲ့တရားနာလာဟုတ်တရားထိုင်ဟုတ်ဥပုံနဲ့သွားဟုတ်တော့မှတော်စဉ်းစားရတယ်မို့လားအကယ်၍များမိုးရီလေးမိုးရီလေးတွေတိတ်ပြီးတော့များလာမယ်ဆိုရှင်ရင်ဒီတပတ်တော့မသွားတော့ဘူးလေအသာလေးနေလိုက်တဲ့အိမ်မှာမသွားပြေဘူးဟုတ်တယ်မို့လားကိုကိုဆင်ကြီးလေးပေးပြီးတော့မနေပဲဘူးလားနေတယ်ဟောနေလေးလာလေးသားရသည်ဥဒုသာရခါကျတော့သွားဖြစ်တယ် အဲ့ဒီလိုမိုက်တဲ့စိတ်တွေကိလေသာစိတ်တွေကိုဘာလို့ဖို့လိုတယ်လဲသူ့ကိုနိုင်အောင် တိုက်ဖို့လိုတယ်မိမိမှန်ထားတဲ့ကုသိုလ်ကို ဖြစ်အောင်လုပ်ဖို့လိုတယ်လက်လျှော့ပြီးတော့မသွားနဲ့ကိုလက်သီးသားနဲ့တော့ဒါကိုလက်သီးသားနဲ့ဒါနပြုမယ်ဆိုရင်ပြုဖြစ်အောင်ပြု နေတေရက်တေလတွေကိုသွားပြီးတော့ရွေးမနေနဲ့ကြံကြံမာမာရှိလုံးကသွားပြုလိုက်ဘာမှမစင်တဲ့ပြိသားတွေကိုဘလောက်ဖိမ့်မယ်ဘလောက်ဘလို့ဘလို့သွားမစင်တဲ့ သာသနာတော်မှာအကျိုးရှိမဲ့နေရာမှာသာဘယ်နေရာမှာပဲဖြစ်ဖြစ်ကိုကြည်ညိုတဲ့နေရာမှာအကျိုးရှိတဲ့နေရာမှာလှူလိုက်လှူပြီးအကျိုးရှိသွားပြီမစင်စားနဲ့ဘယ်ချိန်ခါမှသိမယ်ဘယ်ချိန်ခါမှဘယ်နေ့မှသိမယ်ဘယ်လမှသိမယ်ဆိုတာကိုတကယ်သိနိုင်သလားမသိဘူးအကယ်၍သာနဲ့ဖန်မှသိမယ်လို့သာပုတ်ဖုံးလို့ပြည်တာတကယ်သိမယ်ဆိုရင်ဘယ်လိုနေမလဲကုသိုလ်တွေကိုလုံလိုက်တာကုသိုလ်တွေကိုပြုသွားမယ်မို့လား နှစ်ဖန်သာသိမ့်မယ်လို့တကယ်သိမယ်ဆိုရင်လေအဲဒီကနေ့တော့ဖြစ်ပါဖြစ်လေလှူလိုက်မယ်နှစ်ဖန်ကိုကသိသိမယ်ကိုကသိတာကိုအေးအဲ့ဒါဒီလိုသေခြင်းတရားကိုအဲ့ဒါလိုနှလုံးသွင်းပါလေငါအခုပဲသေတော့မယ်လို့ဒီလိုနှလုံးသွင်းမြတ်စွာဘုရားရှင်ကဒီလိုသွင်းပါလေနှစ်ဖန်တစ်ဖက်သွားပြီးတော့မမျောနဲ့တဲ့ငါခုပဲသေတော့မယ်လို့သေခြင်းတရားကိုဒီလိုနှလုံးသွင်းပါတဲ့ဒီလိုနှလုံးသွင်းရဲရင်ကုသိုလ်တရားတွေအဖြစ်များတယ်ဒါကြောင့်ထုတ်ကလေးကို ထုတ်ပြီးတော့ထုတ်လိုက်တာထုတ်လိုက်တာကြည်ကြည်ကြည်ကြည်ပြီးတော့လာလိုက်တာတခါတည်းမကြမကြထုတ်ထုတ်တော့မကြည့်ပေဘူးလားကြည့်တယ်ဒါကြောင့်မို့ထုတ်ရှိကသူတော်ကောင်းများကထုတ်ကလေးကိုတပြင်းပြင်း ထုတ်ရှင်ကသေလို့သွားကြံတဲ့သူတွေဝေလို့စာထုတ်ကလေးကိုတပြင်းပြင်း ထုတ်ရှင်ကသေလို့သွားဘာကမှလည်းပါမသွားကြံတဲ့သူတွေဝေလို့စာဒါကိုပိုင်ကဖြစ်အောင် ပြောထားဟောထားတဲ့တရားတွေပဲခုစိတ်တအတာမထေကြီးကြည့်ခုနှစ်ကြေတိုင်တိုင်လူထိုက်ပြီးတော့ခုနှစ်ကြေမြောက်မှမှယဟန္တာဖြစ်တော်မူတော့ तू ထွက်ဖို့အကြောင်း तू မှရှိသေးရဲ့လားဒီလိုထွက်လိုက်ဝင်လိုက်ဆိုတဲ့သဘောတရားသည်ကိလေသာရောက်ဖြစ်သည်ကိလေသာတတ္တဝါတွေဘလောက်ထိနှိမ့်ဆဲသလဲဘလောက်ထိညှိပန်းသလဲဘလောက်ထိဒုက္ခပေးသလဲလို့ကိုယ့်ကိုပြန်စင်စားလိုက်ရင်မိမိရဲ့ခန္ဓာကိုယ်ယုံနာတရားကိုပြန်ပြန်နှလုံးသွင်းတဲ့အခါမှာမမြဲတဲ့အိဋ္ဌဆတရားတွေဆင်းရဲတဲ့ဒုက္ခတရားတွေအလိုသွင်းမလဲအဆုံးမရတဲ့အနတ္တတရားတွေ ဒီလိုဖြစ်လိုက်ပြဲလိုက်ဖြစ်လိုက်ပြဲလိုက်ဝိပဿနာဉာဏ်တွေကိုမှထင်ရှားပြီးဖြစ်ပေါ်လာတဲ့အခါမှာဩဒီကိလေသာတွေကြောင့်ပဲဘောဓံတရားကြီးဒီလိုတကယ်ရှိလျားနေရတာပါပဲဒီဘဝဒီသာသနာမှာတော့မှပြသာသနာတော့တွေ့ရကျုံနာလူဖြစ်ကျုံနာငါတမက်တဖို့တော့ပြင်ကရအောင်ယူမယ်လို့မျက်စိမှိတ်ပြီးတော့အလယပြတန်ရောစဉ်နှောင်ကျုပ်ဖြန့်တောက်ပြီးတော့အထုမှသာလင်ဒီတရားဆိုတာရနိုင်တယ်ပေါ်ပေါ်ဆဆလုံးနေလို့တရားကမရနိုင်ဘူးဖုန်းတို့ပေးသား သာသနာတော်နဲ့တရားကျုံနဲ့လူဖျားကျုလက်နန့်ဖြင့်အ ਨੇ ဆုံးဓမ္မတဖို့ရမှာအမြန်ရပြီးတော့ဘဝကို ပြန်လှည့်သွားရမှာဘဝကရှည်လျလာတယ်သဘောပေါက်ကြတယ်မလားနော်ဒါကြောင့်မို့ပေါ်ပေါ်ဆဆမနေရပေါ်ပေါ်ဆဆမထိုင်ရဘူးယောဂဝေဒနာတွေကလည်းအမတန်ထူထူပြောတယ်သက်တန်ကလည်းအမတန်တိုးရှာတိုးလျရတယ်တိုင်းပြည်ပြည်နိုင်ငံရေးတွေကလည်းတလှုပ်လှုပ်တရွာရွာနဲ့ဩအခုကအကောင်းဆုံးအချိန်ပဲအကောင်းဆုံးအခါပဲ နောက်တနေ့နောက်တရက်နောက်တနေ့နောက်တလမှာဘာတွေဖြစ်လာမယ်ဆိုတာဘယ်သူမှမပြောနိုင်မဆုံနိုင်ဘူးနောက်ရမဖွင့်လို့ကလည်းပဲအမြတ်နဲ့ဆက်ဆံပြီးနေရာထံပရိသတ်တွေကိုမွေးမြူထားတဲ့ကြံဟုတ်သာသနာတော်ပြုရတဲ့အခါမှာအနှောက်အယှက်အန္တရာယ်ကင်းအောင်ဆိုပြီးတော့စီတို့ဆန်တို့ထင်းတို့အဲ့ဒါတွေစုဆောင်ပြီးတော့ဘုန်းကြီးထားရတယ်ပေးတဲ့နေရတာကိုသာသနာပြုနေရတာကိုအကဲတစုံတရားများပြဿနာပေါ်လာခဲ့တော့ငါတက္ကရာကမများငါ့ကိုလှက်ကြည့်နိုင်မှာမဟုတ်ဘူးအခုချိန်မှာဆိုရှင်ငါတက္ကရာကမတွေငါ့ကိုကူညီနိုင်သေးတယ် ဒါကြောင့်ကုညီနိုင်တဲ့အချိန်လေးကိုဆန်ဆိုတာရှာထားရတယ်ဟောထားပြောထားပြီးတော့ဆန်ထူထားရတယ်အဲစီဆိုတာရှာထားရတယ်ထင်းလေးဆိုတာရှာထားရတယ်ဒီနေ့ပြဿနာပေါ်လိုက်ဒီတက္ကရာကမဘုန်းကြီးစီလာနိုင်ပါမလားမလာနိုင်ဘူးဆွန်ရိတ်ထက်ဘာရိတ်ကပုတ်ခတ်တယ်ဘုန်းရိတ်ကခတ်တယ်ဒီလိုမို့လားလာတော့လာကျင်ပါပြီဒါပေမဲ့လည်းပဲဒီထက်အရေးကြီးတဲ့ဟာကိုမှရှိတယ်မို့လားလာနိုင်ပါမလားမလာနိုင်ဘူးမလာနိုင်ရင်ဘုန်းကြီးမပင်ပန်းမယ်ဘူးလားပင်ပန်းမယ်ဘုန်းကြီးကပရိသတ်ဒီမှာ60ကျော်ရှိတယ်ဒါကြောင့်မို့ဘုန်းကြီးကလည်း ကြိုတင်ပြီးတော့ရှာထားရတယ်ဆာရအလိုလောက်ရှိတယ်စီလည်းရှိတယ်ခုထင်းလည်းအလိုလောက်ရှိသွားပြီထင်းကခုထင်းလှူးနေကြတာထင်းကတသိန်းတသောင်းနဲ့နှစ်ထောင်တသိန်းတသောင်းနဲ့နှစ်ထောင်ကတော့အရင်ကလှူသွားပြီခုဒီမှာလှူနေကြတာလည်းပဲအဲနှစ်သောင်းသုံးသောင်းလောက်ရသွားပြီဒါလေးတွေဘုန်းကြီးထင်းလှူဟောတာမဟုတ်ဘူးနော်အဲကုသိုလ်ပြုဖို့ရန်အတွက်ဟောနေတာနော်အေးဘုန်းကြီးမှလည်းအခက်အခဲရှိတာပါပဲပိဿာနဲ့နေရတာကိုဒါရမို့ကဲကိုအောင်အောင်သား အရှုံးမရှိတဲ့အောင်ချင်းတိုက်ပွဲမျိုးသာဘုန်းကြီးတို့ပြည်သားများတိုက်ကြပြီတော့နတ္တံဇိတံသာတုဇိတံယံဇိတံအဝဇိယတိတံခောဇိတံသာတုဇိတံယံဇိတနဝဇိယတိယံဇိတအကျင်အောင်ခြင်းမြို့သည်အဝဇိယတိပြန်၍ရှုံးနေ၏တံဇိတံထိုအရှုံးရှိသောအောင်ခြင်းမြို့သည်နသာတုဇိတံကောင်းသောအောင်ခြင်းမမီ ရံစီတန်အကျင်အောင်ကျင်းမျိုးသည်ကနာဝဇီယတိအရှုံးလုံးဝမရှိတန်ခေါ်ဇိတံတို့အရှုံးလုံးဝမရှိတဲ့အောင်ကျင်မျိုးသည်သာလင်သာဓုဇိတံကောင်းသောအောင်ကျင်မိပါပြီဣတိဤသို့ဘောဂဝါသုလောကထောထာရှင်တော်မြတ်ဘုရားသည်ဒေဝတိကရုဏာရှိထာပညာအဖြစ်ဟောကြားတော်မူခဲ့ပါပြီသတည်း